ခန်းကြီး25အငယ်1မှ9တဖန်တိနာတောင်ပေါ်မှာ မောရှိအားသာရဖျားကတင်ဒီဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာတင်တို့သည်ငါပေးသောပြည်သို့ရောက်သောအခါ ထိုပြည်သည်သာရဖျားဖို့ဥပုပ်ဆောင်ရမည်၆နှစ်ပတ်လုံးလည်လို့၍စပြည့်ဥယင်ကိုတုတ်တင်၍အတီးကိုတိမ့်လျက်နေရမည်တတ္တမနှစ်သည်သာရဖျားအဖို့ဥပုပ်နှင့် တပြည်လုံးငြိမ်ဝတ်စွာနေ၍ဥပုပ်ဆောင်ရသော နှစ်ဖြစ်၏လယ်မလုံရစပြည့်ဥယင်ကိုမတုတ်တင်ရလယ်၌အလိုလိုပေါက်သောအတီးအနှံကိုမျှမရိပ်ရမတုတ်တင်သောစပြည့်ဥယင်အတီးကိုမျှမဆွရတပြည်လုံးငြိမ်ဝတ်စွာနေရသောနှစ်ဖြစ်၏ပြည်ဥပုပ်ဒီဟုသော အလိုလိုဖြစ်ပွားသောအရာရှိသမျှသည်တင်ကိုမှဆ၍တင်ဤကျွန်ကျွန်မသူငှာဧည့်သည်စားเสีย တင်ဤပြည်၌ရှိသောသားရင်သားရဲစားเสียဖြစ်ရမည်အငယ်၈မှ၁၉ဥပုံနှစ်ခုနှစ်ကိုရေတွက်၍ခုနှစ်ခုလီဒီဟုသော49နှစ်စေပြီးမှတတမလ10ရက်နေ့အပြစ်ဖြေခြင်းပြုရနေ၌ယူပိလတဘိုးကို တပြီလုံးမှုတ်စေရမည် 90မြောက်သောနှစ်ကိုတန်ရှင်းစေသဖြင့်တပြည်လုံး၌ပြည်သားအပေါင်းတို့အားလွတ်ရာအခွင့်ကိုကြွေးကြော်ရမည်ယူပိလနှစ်ဖြစ်၍လူတိုင်းမိမိပိုင်သောမြေမိမိအဆွေမျိုးထံသို့ ပြန်ရမည်90မြောက်သောနှစ်သည်ယူပိလနှစ်ဖြစ်သောကြောင့်လယ်မလုရအလိုလိုပေါက်သောအပင်ကိုမျှမရိပ်ရမတုတ်တင်သော စပြည့်ဥယျင်အသီးကိုမျှမဆွတ်ရ ယုဘိလနှစ်သည်တန်ရှင်းသောနှစ်ဖြစ်သောကြောင့်လယ်၌ရသောအသီးနှံကိုသာစားရမည်ယုဘိလနှစ်တွင် လူတိုင်းမိမိပိုင်သောမြေသို့ ပြန်ရမည်သင်တို့သည်အချင်းချင်းရောင်းဝယ်မှုကိုပြုလျင်တယောက်ကိုတယောက်မငင်းစေရယုဘိလနှစ်လွန်၍လူသေးသောနှစ်ပေါင်းအသီးနှံတီးလက်တန့်သော နှစ်ပေါင်းကိုရည်တွက်၍ရောင်းဝယ်မှုကိုပြုရမည် ထိုသို့အသီးသီးရသောနှစ်များကိုလိုက်၍ရောင်းသောကြောင့်နှစ်ပေါင်းအနည်းများအလိုက် အဖိုးရော့လျက်တိုးလျက်ရောင်းဝယ်ရမည်တင်တို့သည်တယောက်ကိုတယောက်မငင်းဆဲရတင်တို့၏ဖျားသခင်ကိုကြောက်ရွံ့ရမည်ငါသည်တင်တို့၏ဖျားသခင်သာဝရဖျားဖြစ်၏အငယ်၁၈မှ22တင်တို့သည်ငတ်စီရင်ထုံးဖွဲ့ချက်တို့ကိုကျင့်ဆောင်လျင်ထိုပြည်၌ဘေးလွတ်လျက်နေရကြလိမ့်မည် မြေသည်လည်းမိမိအသီးနှံကိုပေးသဖြင့်တင်တို့သည်ဝါစွာစား၍ဘေးလွတ်လျက်နေရကြလိမ့်မည်တင်တို့ကလည်းတတ္တမနှစ်တွင်ငါတို့သည်အပေတို့စားရမည်နီလေမလို့ရအသီးနှံကိုမသိမ်းရပါတကားဟုဆိုလျင်စတ္တမနှစ်တွင်တင်တို့ကိုငါကောင်းကြီးပေး၍ထိုနှစ်တွင် သုံးနှစ်ဖို့အသီးနှံကိုဖြစ်စေမည်တင်တို့သည်အာတမနှစ်တွင်လေလို့၍နဝမနှစ်တွင်အသီးနှံကို သိညာကာလတိုင်အောင် ဟောင်းသောအသီးနှံကိုစားရကြမည်အငယ်23မှ28မြေကို သူတပန်းအစဉ်ပိုင်းစီခြင်းဟံမယောင်းရမြေဒီငါဥစ္စာဖြစ်၏တင်တို့သည်ငါ၌တဲသောဧည့်သည်အာဂန္တုဖြစ်ကြ၏တင်တို့သည်မြေကိုပိုင်းလေရာရာ၌ရွေးနှုတ်ရသောအခွင့်ကို ပေးရကြမည်တင်းအမျိုးသားချင်းသည်ဆင်းရဲ၍မိမိပိုင်သောမြေကိုရောင်းလင်၎င်း သူ၏ပေါက်ဖော်ဇုံတယောက်သည်ဝယ်ခြင်းငှာလာလင်၎င်းမိမိပေါက်ဖော်ရောင်းသောဥစ္စာကိုရွေးနှုတ်ရသောအခွင့်ရှိရမည်ထိုမြေကိုရွေးနှုတ်သောသူတယောက်မျှမပေါ်မရှိ၍မြေရှင်ဟောင်းသည်ကိုယ်တိုင်ရွေးနှုတ်နိုင်လျင်မိမိမြေသို့ပြန်အံ့သောငှာရောင်း၍လွန်သောနှစ်ပေါင်းကိုရေတွက်ပြီးမှလူသေးသောအဖိုးကိုအထက်ကရောင်းခဲ့သောသူအားပြန်ပေးရမည်။ ပြန်၍မပေးနိုင်လျင် ရောင်းခဲ့သောဥစ္စာကိုယူပိလနှစ်တိုင်အောင်ဝယ်သောသူလက်၌ရှိစေရမည်ယူပိလနှစ်တွင် လက်လွတ်၍အရှင်ဟောင်းလက်သို့ရောက်စေရမည်ငွေ29မှ34မြို့ထဲ၌ရှိသောအိမ်ကိုအိမ်ရှင်ရောင်းလျင်တနှစ်အတွင်းတွင်ရွေးနှုတ်သောအခွင့်ရှိစေရမည်တနှစ်အတွင်းတွင်မရွေးနှုတ်လျင် ထိုအိမ်ကိုဝယ်သောသူမှဆ၍ ။သားစဉ်မြေးဆက်တို့သည်အမြဲပိုင်ရကြမည်။ယူပိလနှင့်ရောက်တော်လဲလက်မလွတ်ရ။မြို့ရိုးမရှိရွာ၌ရှိသောအိမ်ကိုလေယာကဲ့သို့မှတ်၍ရွေးနှုတ်ရသောအခွင့်ရှိ၏။ယူပိလနှင့်ရောက်သောအခါလက်လွတ်ရမည်။တို့ရတွင်လေဝိသားပိုင်သော မြို့နှင့်မြို့အိမ်တို့ကိုအဘယ်ကာလအချိန်မဆိုဘဲရွေးနှုတ်ရသောအခွင့်ရှိ၏။လေဝိသားပိုင်သောမြို့ကို၎င်းအိမ်ကို၎င်း သူတပန်းဝယ်လျင်ယူပိလနှင့်ရောက်သောအခါလက်လွတ်ရမည်အကြောင်းမူကားဣဒေလလူအမျိုးသားတို့တွင် လေဝိသားတို့သည် ကိုနေယံမြို့အိမ်မှတပန်းအခြားသောဥစ္စာမရှိတို့ဆိုတော်လေလေဝိသားမြို့နယ်၌ရှိသော လေယာတို့ကိုမယောင်းရန်အစဉ်အမြဲပိုင်ရမည်အငယ်35မှ38တင်းအမျိုးသားချင်းသည်ဆင်းရဲ၍လက်အားလျော့သဖြင့် တပါးမျိုးသားဧည့်သည်အာဂန္တုကဲ့သို့ဖြစ်လျင်တင့်ထံမှနေစေခြင်းငှာသူ့ကိုမဆရမည်သူ၌အတိုးပွားကိုမယူရတင်ဤအမျိုးသားချင်းသည်တင့်ထံမှနေစေခြင်းငှာတင်ဤဖျားသခင်ကိုကြောက်ရွံ့လောအတိုးပွားကိုမျှော်လင့်၍ငွေကို၎င်းစားစရာကို၎င်း သူ၌မချေးမငှားရငါသည် ခန္ဓာပြည်ကိုတင်တို့အားပေး၍တင်တို့၏ဖျားသခင်ဖြစ်အံ့သောငါတင်တို့ကိုအဂရုပြည်မှနှုတ်ဆောင်သော သင်တို့၏ဘုရားသခင်ထာဝရဘုရားဖြစ်၏အငယ်39မှ46တင်းအမျိုးသားချင်းသည်ဆင်းရဲ၍တင်၌အယောင်ခံလျင် အစေခံကျွန်ကို ပြုတကဲ့သို့သူ့ကို အနိုင်မပြုရသူသည် သူငှားကဲ့သို့၎င်းဧည့်သည်ကဲ့သို့၎င်းတင့်ထံမှနေ၍ယူပိလနှစ်တိုင်အောင် အစေခံရမည်ထိုအခါသူသည်သားသမီးနှင့်တကွ ထွက်၍မိမိအဆွေအမျိုး မိမိဘိုးဘပိုင်သောမြေသို့ပြန်ရမည်အကြောင်းမူကားသူတို့သည်အေဂုတုပြည်မှငါနှုတ်ဆောင်သောငါ၏အမှုထမ်းဖြစ်၍အစေခံကျွန်ဖြစ်စေခြင်းဟံမယုံရသူကိုကြမ်းတမ်းစွာမစီရင်ရတင်းဖျားသခင်ကိုကြောက်ရွံ့ရမည်တင်းသည်စေခိုင်းသောကျွန်ကျွန်မတို့ကိုတင့်ပတ်လေဝန်းကျင်တို့၌နေသော သာသနာပလူတို့တွင်ဝယ်ရမည်ထိုမှတပါတင်တို့တွင်တဲနေသော တကြုံတနိုင်ငံသားတို့ကို၎င်းတင်တို့ပြည်၌သူတို့ရသောသားမိများကို၎င်းဝယ်၍ပိုင်ရမည်သူတို့သည်ကြုံတပုတ်ဖြစ်၍တင်တို့နှင့်တင်တို့သားမိတို့သည်အမွေခံ၍ပိုင်ရမည်ကိုအမျိုးသားချင်းဒီဟုသောဣဒရေလအမျိုးသားဖြစ်လျင်တယောက်ကိုတယောက်ကြမ်းတမ်းစွာမစီရင်ရအငယ်၄၉မှ55 သင်အနားမှတဲနေသော တကြွတနိုင်ငံသားသည်ငွေရတတ်၍သူ၏အနားမှနေသောတင်းအမျိုးသားချင်းဆင်းရဲသဖြင့်သင်အနားမှတဲနေသော တကြွတနိုင်ငံသား၌၎င်းသူ၏သားမြေး၌၎င်း ကိုကိုရောင်းချလျင် ရောင်းပြီးမှရွေးနှုတ်သော အခွင့်ရှိစေရမည်မိမိအမျိုးသားစုံတယောက်သည်ရွေးနှုတ်ရမည် ဗာကြီးဗာတွေညီကိုတော်မှဆ၍အဆွေမျိုးပေါက်ဖို့ရင်ဇုံတယောက်သည်ရွေးနှုတ်ရမည်ကိုတိုင်တက်နိုင်လျင်လဲကိုကိုရွေးနှုတ်ရမည်တခင်နှင့်ကျွန်တို့သည် ရောင်းဝယ်သောနှစ်မှဆ၍ယူပိလနှစ်တိုင်အောင်နှစ်ပေါင်းကိုရေတွက်ပြီးလျှင်နှစ်ပေါင်းအနည်းများကိုထောက်၍၎င်းသူငှားလုပ်ရသော ကာလကိုထောက်၍၎င်း ကိုအဖိုးကို စီရင်ရမည်ယူပိလနှင့်မရောက်မီအစေခံရသော နှစ်ပေါင်းအနည်းအများကို ရေတွက်၍လူသေးသောနှစ်ပေါင်းအနည်းအများလိုက်ရွေးရန်အဖိုးကိုဝယ်ရင်းဝယ်တဲ့ကနှုတ်၍ပြန်ပေးရမည်ထိုသူသည်တစ်နှစ်နောက်တစ်နှစ်သူငှားကဲ့သို့နေရမည်တင့်မျက်မှောက်၌ညှင်းဆဲခြင်းကိုမခံရထိုတို့သောဤဖြင့်မရွေးမနှုတ်လျင်ယူပိလနှင့်ရောက်သောအခါသူကိုတာမယနှင့်တကွ သခင်လက်မှလွတ်ရမည်အကြောင်းမူကားဣဒရေလအမျိုးသားတို့သည်ငါ၏အမှုဒဏ်ဖြစ်ကြ၏အေဂုတ်ထုပြည်မှငါနှုတ်ဆောင်ခဲ့သောငါ၏အမှုဒဏ်ဖြစ်ကြ၏ငါသည်တင်တို့၏ဖျားသခင်သာဝရဖျားဖြစ်၏